ရှမသဲခရစ်ခန်းကြီး14အငယ်1မှ5ထိုအခါစောဘွားဟေရုဒ်သည်ယေရှု၏တရင်တော်ကိုကြားလျင်ဤသူကားဗတ္တိဇံဆရာယောဟန်ဖြစ်သည်တေခြင်းမှထမြောက်လေပြီထိုကြောင့်တကူးများကို ပြနိုင်သည်ဟုမိမိငယ်သားတို့အားဆို၏အထက်ကဟေရုဒ်သည်မိမိညီဖိလိပ္ပု၏ခင်မွန်းဟေရောဒိအကြောင်းကြောင့်ယောဟန်ကိုဖမ်းဆီးချီနှောင်၍ထောင်ထဲမှလှောင်ထား၏ အကြောင်းမူကားယောဟန်ကအရှင်မင်းကြီးသည်ထိုမိမကိုမသိမ့်အပ်ဟုဟေရုအားဆိုလေပြီယောဟန်ကိုတတ်ချင်းငါအလိုရှိတော်လဲလူအပေါင်းတို့၏မျက်နာကိုထောက်၍မတတ်ဝန်ပဲနေ၏အကြောင်းမူကားထိုသူတို့သည်ယောဟန်ကိုပရောဖက်ကဲ့သို့ထင်မှတ်ကြသည်အငယ်6မှ21ထိုနောက်မှ ဟေရုကိုဖွာသောနေ့ရက်၌ နှစ်စဉ်ပွဲခံစဉ်တွင် ဟေရောဒီ၏သမီးသည်ပွဲသဘင်၌ကသဖြင့်ဟေရုဒ်သည်နူးညွတ်သောစိတ်ရှိလျင်ငါသည်တင်တောင်းတမျှကိုပေးမည်ဟုကြိမ်ဆိုလေ၏ထိုမိမငယ်သည်သူ၏အမိတိုက်တွန်းသည့်အတိုင်းဗတ္တိဇံဆရာယောဟန်၏ဥကောင်းကိုဤလင်ပန်း၌ပေးတော်မူပါဟုတောင်းလျှောက်၏မင်းကြီးသည်ဝမ်းနည်းတော်လဲကြိမ်ဆိုခြင်းကို၎င်း အပေါင်းဖော်တို့၏မျက်နှာကို၎င်းထောက်သောကြောင့်ပေးစေဟု အမိန်တော်ရှိလျက်လူကိုဆေလွတ်၍ယောဟန်၏လေပင်ကိုထောင်ထဲမှဖြတ်စေ၏ဥကောင်းကိုလင်ပန်း၌ဆောင်ခဲ့၍ထိုမိမငယ်အားပေးပြီးမှ သူသည်လည်းမိမိအမိထံသို့ယူသွား၏ယောဟန်၏တပည့်တို့သည်လည်းလာ၍အလောင်းကိုဆောင်သွားသဖြင့်တင်းကြိုပြီးမှယေရှုထံတော်သို့တွား၍ကြားလျှောက်ကြ၏ ယေရှုသည်ကြားတော်မူလျင် ထိုအရက်မှထွက်၍လှေကိုစီးလျက်တော၌စိတ်ွယ်ရာအရက်သို့ကြွတော်မူ၏လူအစုဝေးတို့သည် ကြားသိရလျင်မြို့ရွာမှထွက်၍ကုန်းချောင်းလိုက်ကြ၏ယေရှုသည်ထွက်ကြွ၍လူများအပေါင်းတို့ကို တွေ့မြင်တော်မူလျင်တနာခြင်းစိတ်တော်ရှိ၍လူနာရှိသည်များတို့ကို ချမ်းသာပေးတော်မူ၏ညာဥယျာ၌တပည့်တော်တို့သည်ချင်းကပ်၍ ဤအရက်သည်တောအရက်ဖြစ်ပါ၏မိုးလဲချုပ်ပါပြီလူအစုအဝေးတို့သည်မြို့ရွာသို့တွား၍စားစရာကိုဝယ်စေခြင်းဟံအခွင့်ပေးတော်မူပါဟုလျှောက်ကြလျင်ယေရှုကတောရသောအကြောင်းမရှိ သူတို့စားစရာဘို့တင်တို့ပေးကြလောဟုမိန်တော်မူ၏တပည့်တော်တို့ကလည်းမုံငါးလုံးနှင့်ငါးနှကောင်မှတပါအဘယ်စားစရာမျှအကျွန်ုပ်တို့၌မရှိပါဟုရှောက်ပြန်လင် ထိုမုန့်နှင့်ငါးကိုယူခဲ့ကြဟုမိန့်တော်မူ၏။ထိုအခါလူအစုအဝေးတို့ကိုမြက်ပင်ပေါ်မှာလျောင်းကြစေဟုအမိန့်တော်ရှိ၏။မုန့်ငါးလုံးနှင့်ငါးနှစ်ကောင်ကိုလည်းယူ၍ကောင်းကင်သို့ကြည့်မျှော်လျက်၊ကျေးဇူးတော်ကိုချီးမွမ်းပြီးမှ မုန့်နှင့်ငါးကိုဖဲ့၍တပည့်တော်တို့အားပေးတော်မူ၏။တပည့်တော်တို့သည်လည်းလူအပေါင်းတို့အားပေးကြ၏။လူအပေါင်းတို့သည်စား၍ဝကြပြီးမှကြွင်းရစ်သောအကျိုးပဲ့ကို ကောက်သိမ်း၍တစ်ဆယ်နှစ်တောင်းအပြည့်ရကြ၏စားသောသူအရေအတွက်ကမိမနှင့်သူငယ်ကိုမဆိုပဲယောက်ျား9000မြတ်လောက်ရှိသည်အငယ်22မှ28ယေရှုသည် စီဝေသော သူတို့ကိုလွှတ်တော်မူစဉ်တွင် တပည့်တော်တို့ကိုလှေစည်းစေ၍ကမ်းတစ်ဖက်သို့အရင် ကူးစေတော်မူ၏စီဝေသော သူတို့ကိုလွှတ်ပြီးမှဆူတောင်းပတနာပြုအပ်သောငါ တောင်ပေါ်၌စိတ်ကြွယ်ရာအရက်သို့တက်ကြွသဖြင့်ညအချိန်ရောက်သောအခါတယောက်တီးရှိနေတော်မူ၏လေမူကားအိုင်အလယ်၌ရှိ၍လေမတင့်သောကြောင့်လှိုင်းတဘိုးလှုပ်ရှားခြင်းကို ပြင်းစွာခံရ၏ညသုံးချက်ကြီးကျော်အချိန်၌ယေရှုသည်အိုင်ပေါ်မှဆက်တော်ဖြန့်လျက်တပည့်တော်တို့ရှိရာသို့ကြွတော်မူ၏ထိုသို့အိုင်ပေါ်မှဆက်တော်ဖြန့်၍ကြွတော်မူသည်ကို သူတို့သည်မြင်လျင်ထိတ်လန့်၍ဖုတ်တစေဖြစ်သည်ဟုကြောက်သောစိတ်နှင့်အော်ဟစ်ကြ၏ယေရှုသည်ချက်ချင်းနှုတ်ဆက်၍တည်ကြည်သောစိတ်ရှိကြလော့ငါပင်ဖြစ်သည် မကြောက်လန့်ကြနှင့်ဟုမိန့်တော်မူ၏ပေတုကလည်းသခင်ကိုရောမှန်လျင်အကျွန်ုပ်သည်ကိုရောထံသို့ ရေပေါ်မှလာရမည်အကြောင်း မိန်တော်မူပါဟုလျှောက်လျင် လာခဲ့လို့ဟုမိန်တော်မူ၏အငယ်29မှ33 ပေတုသည်လေပေါ်ကဆင်း၍ယေရှုထံသို့ရောက်အံ့သောငှာရေပေါ်မှလှမ်းသွား၏လေပြင်းသည်ကိုမြင်လျင်ကြောက်လန့်၍နေမွန်းလူသည်ရှိတော်ကယ်မတော်မူပါ သခင်ဟုဟစ်ကြော်ကြ၏ယေရှုသည်လက်တော်ကို ချက်ချင်းဆန့်၍ပေတုကိုကင်တော်မူလျက်ယုံကြည်အားနည်းသောသူအဘဲကြောင့်ယုံမှားသောစိတ်ဝင်သည်ဟုမေးတော်မူ၏လေပေါ်သို့ရောက်ကြလျင် လေသည်ငြိမ့်လေ၏လေသားတို့သည် ချင်းကပ်၍စင်စစ် ကိုတော်သည်ဘုရားသခင်၏သားတော်မှန်ပါသည်ဟုညွတ်ပြ၍လျှောက်ကြ၏အငယ်34မှ36ကမ်းတစ်ဖက်သို့ကူးလျင်ဂင်နီတရက်နယ်သို့ရောက်ကြ၏ထိုအရသားတို့သည် မျက်နာတော်ကို မှတ်မိလျင်ပဝန်းကျင်အရရှိသမျှတို့စေလွတ်သဖြင့်လူနာရှိသမျှတို့ကိုဆောင်ခဲ့၍အဝတ်တော်၏ ပပွားကိုမျှသာတို့ရပါမည်အကြောင်းအခွင့်တောင်းကြ၏တို့သမျှသော သူတို့သည်လည်းချမ်းသာရကြ၏